ခန်းကြီး28အငယ်1မှ8အာခတ်သည်အသက်20ရှိသောနန်းထံ၍ယေရုရှလင်မြို့၌16နှစ်စိုးစံလေ၏ထိုမင်းသည်အဖဒါဝိကဲ့သို့မကျင့်ဒါရဖျားရှိတော်၌တရားသောအမှုကိုမပြုဤဒေလရှင်မြင်တို့လိုက်သောလမ်းတို့လိုက်၍ဘာလဖျားတို့အဖို့ရုတ်ထုဆင်းသူများကိုတွန်းလေ၏ဒါရဖျားသည်ဤဒေလအမျိုးသားရှိမှ နှင်ထုတ်တော်မူသောတပါးအမျိုးသားတို့၏ရွံရှာဘွယ်ထုံးစံအတိုင်း၊ဟိန္နုံသားတိုက်၌နံ့သာပေါင်းကိုမီးရှို့၍မိမိသားတို့ကိုလည်းမီးဖြင့်ပူဇော်၏။မြင့်သောအရပ်၊တောင်ပေါ်၊သစ်ပင်အောက်တို့၌ယဇ်ပူဇော်၍နံ့သာပေါင်းကိုမီးရှို့တတ်၏။ထိုကြောင့်သူ၏ဘုရားသခင်ထာဝရဘုရားသည် သူ့ကိုရှုရိရှင်ဘုရင်လက်သို့အပ်တော်မူသဖြင့်၊ရှုရိလူတို့သည်လုပ်ကြံလျက်များစွာသော လူတို့ကိုဘမ်းဆီး၍ဒမာသက်မြို့သို့သိမ်းသွားကြ၏။တဖန်ဣသရေလရှင်ဘုရင်လက်သို့အပ်တော်မူသဖြင့်၊ထိုရှင်ဘုရင်ရေမလိသားပေကာသည် ကြမ်းတမ်းစွာလုပ်ကြံ၍ရဲရင့်သောယုဒအမျိုးသားတသိန်းနှစ်သောင်းကိုတနေ့ခြင်းတွင်သတ်လေ၏။အကြောင်းမူကား၊သူတို့သည်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုစွန့်ကြသတည်း။ခွန်အားကြီးသောဧဖရိမ်သားဇိခရိသည်ရှင်ဘုရင်သားမာသေယ၊နန်းတော်အုပ်အာဇရိကံ၊ရှင်ဘုရင်နောက်ဒုတိယမင်း ဧလကာနကိုတတ်၏ဣဒေလအမျိုးသားတို့သည်လည်းမိမိတို့နှင့်ပေါက်ဖော်တော်သောယောက်ျားမိန်းမသားသမီးပေါင်းနှစ်သိန်းကိုဖန်စီသိမ်းသွားကြ၏များစွာသောဥစ္စာကိုလည်းလူယူ၍ရှမာရိမြို့သို့ဆောင်သွားကြ၏အငယ်၉မှ၁၅ ဩဒဲ့အမည်ရှိသောထာဝရဘုရား၏ပရောဖက်တပါးရှိ၍ရှမာရိမြို့သို့ပြန်လာသောတပ်ကိုစီးကြိုလျက်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားသည်ယူဒပြည်ကိုအမျက်တော်ထွက်သောကြောင့်တင်တို့လက်၌အတော်မူသည်ဖြင့်တင်တို့သည်မိုးကောင်းကင်သို့ထိသောဒေါသအဟုန်နှင့်သူတို့ကိုတတ်ကြပြီတကားယခုတွင်လည်းယူဒပြည်သူယေရုရှလင်မြို့သားယောက်ျားမိန်းမတို့ကို အစေခံကျွန်လုပ်၍ နှိပ်စက်မည်အကြံရှိကြသည်တကားတို့ပြုလင်တင်တို့၏ဘုရားသခင်သာရဘုရားကို ပြစ်မှားရာသို့ရောက်တည်မဟုတ်လောငါစကားကို နားထောင်ကြလောတင်တို့သည်ယခုဖန်ဆီး၍တင်းယူခဲ့သောတင်တို့၏ညီကိုများကိုလွတ်လိုက်ကြလောသို့မဟုတ်သာရဘုရား၏ပြင်းစွာသောအမျက်တော်သည်တင်တို့အပေါ်မှတက်ရောက်လိမ့်မည်ဟုတတိပေ၏ထိုအခါအေဖရင်အမျိုးသားအကြီးကဲယောဟန်နန်သားအာဇရိ မေရှိလေမုတ်သားဘေရခိ ရှလုံသားဟေဇကိဟာဒလေသားအာမသာတို့သည်စစ်တပ်ရာမှလာသောသူတို့ကိုစီးတား၍တင်တို့တင်းယူခဲ့သောသူတို့ကိုဤမြို့ထဲသို့မတွင်းရငါတို့သည်သာရဖျားကိုပြစ်မှားပြီးအပြစ်ရင်အပေါ်မှာထပ်၍ပြစ်မှားစေအောင်မည်ဟုတင်တို့ကြံစီကြသည်တကားယခုတွင်ငါတို့အပြစ်ကြီးလာ၏ ဣဒေလအမျိုး၌ပြင်းစွာ အမျက်တော်ထွက်လျက်ရှိသည်ဟုဆိုသောကြောင့်စစ်သူရဲတို့သည်တင်းယူခဲ့သော လူများနှင့်လူယူခဲ့သောဥစ္စာများကိုမင်းတို့ရှေ့ပရိသတ်တို့ရှေ့မှထားကြ၏အထက်ဆိုခဲ့ပြီးသောသူတို့သည်ထလျက်တင်းယူခဲ့သောသူတို့ကိုခေါ်၍အဝတ်မရှိသောသူတို့ကိုလက်ရဥစ္စာဖြင့်ဝတ်ဆင်စေကြ၏ခြေနှင်းကိုစီးစေကြ၏စားတောက်เสียဖို့ပေးကြ၏ စီနှင့်လိမ့်စေကြ၏အာမရှိသော သူအပေါင်းတို့ကို မြင်းပေါ်မှတင်၍သူတို့ပေါက်ဖော်ရှိရာယေရီခေါမြို့တည်းဟုသောစွန်ပလွန်ပေမြို့သို့ပို့ပြီးမှရှမာရိမြို့သို့ပြန်သွားကြ၏အငယ်16မှ29ထိုအခါအာရှုရိရှင်ပြန်လာ၍ကူမစေခြင်းဟာအာခတ်မင်းကြီးသည်တန်တမန်ကိုဆေလွတ်လေ၏အကြောင်းမူကား ဧဒုံလူတို့သည်လာပြန်သဖြင့်ယုဒပြည်ကိုလုပ်ကြံ၍လူများကိုဘမ်းဆီးသိမ်းသွားကြပြီ။ဖိလိတ္တိလူတို့သည်လည်းနိုင်ငံအောက်ပိုင်းနှင့်ယုဒပြည်တောင်ပိုင်း၌ရှိသောမြို့တို့ကိုတိုက်၍ဗက်ရှေမက်မြို့၊အာဇလုန်မြို့၊ဂေဒေါရုမြို့၊ရှောခေါမြို့ရွာ၊တိမနတ်မြို့ရွာ၊ဂိမဇောမြို့ရွာများကိုယူ၍နေရာချကြ၏။ယုဒရှင်ဘုရင်အာခတ်ကြောင့် ထာဝရဘုရားသည်ယူဒပြည်ကိုအလွန်နှိမ့်ချ၏ထိုမင်းသည်ယူဒပြည်အဝတ်တစားကိုချွတ်၍ထာဝရဘုရားကိုကြမ်းတမ်းစွာပြစ်မှား၏အာရှုရိရှင်ဘင်တိကလပ်ပိလေတာလာတော်လဲအာကိုမပေးတာ၍ဆင်းရဲစေ၏အကြောင်းမူကားအာခတ်သည်ဗိမာန်တော်ဗန္ဒာနှင့်နန်းတော်ဗန္ဒာမှဆ၍ မူးမတ်အိမ်တို့၌ရှိသောဥစ္စာများကိုခွဲပြီးလျှင်အာရှုရိရှင်ဘုရင်အားပေးတော်လဲထိုရှင်ဘုရင်သည်ကျေးဇူးပြန်၍မပြုအာခတ်မင်းကြီးသည်ဆင်းရဲဒုက္ခခံရသောအခါသာရဖျားကိုတာ၍ပြမှ၏ငါကိုဒံပေးသောဓမ္မသက်မြို့၏ဖျားတို့ကိုငါစည်းကပ်မိဟု၍၎င်းရှုရိရှင်ဘုရင်ကိုးကွယ်သောဖျားတို့သည်ကျေးဇူးပြုတတ်သောကြောင့် ငါ၌လည်းကျေးဇူးပြုစေခြင်းဟံထိုဖျားတို့အားရစ်ပူဇော်မည်ဟု၍၎င်းဆိုတော်လဲထိုဖျားတို့သည်အာခတ်မင်းနှင့်ဣဒရေလအမျိုးအကျိုးနည်းเสียအကြောင်းဖြစ်သည် တဖန်အာခတ်သည်ဗိမာန်တော်တစားတို့ကိုစုထား၍အပိုင်းပိုင်းချိုးဖျက်၏ဗိမာန်တော်တကားတို့ကိုလည်းပိတ်ထား၏ယေရုရှလင်မြို့တော်များ၌ရစ်ပလင်တို့ကိုတည်၏အခြားတစ်ပါးသောဖျားတို့အားနန္တာဘန်းကိုမိရှို့เสียဖို့ယူဒမြို့အသီးသီးတို့၌မြင့်သောအရက်တို့ကိုတည်၍ဘိုးဘေးတို့၏ဖျားသခင်သာရဖျား၏အမျက်တော်ကိုနှိုးဆော်လေ၏ အာခတ်ကျင့်ကြံပြုမူသောအမှုရာကျွင်းလေသမျှအစအဆုံးတို့သည်ယုဒရာဇဝင်နှင့်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏အာခတ်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍ယေရုရှလင်မြို့၌တင်းကြိုခြင်းကိုခံရတော်လဲဣသရေလရှင်မြင်တို့တင်းကြိုင်း၌မတင်းကြိုကြသားတော်ဟေဇကိသည်ခမည်းတော်အရာ၌နန်းထိုင်၏